ရှင်လူကာခရစ်ဝင်ခန်းကြီး30အငယ်1မှ7ထို့နောက်မှ သခင်ဖျားသည် အခြားသောတပည့်တော်ခုနှစ်ကျိတ်တို့ကိုခန့်ထားတော်မူ၍ကိုယ်တိုင်ကြွလေအံ့သောမြို့ရွာ အရရတို့သို့ရှေ့တော်၌နှစ်ယောက်စီနှစ်ယောက်စီ စေလွတ်တော်မူ၏သူတို့အားမိတ်တော်မူသည်ကားစပားရိတ်เสียများစွာရှိ၏ရိတ်သောသူတို့သည်နေကြ၏ထို့ကြောင့် လှုပ်ဆောင်သောသူတို့ကို စပားရိတ်စေခြင်းဟာစပားရှင်စေလွတ်တော်မူမည်အကြောင်းဆုတောင်းကြလော့တင်တို့တွားလေသည့်အရာမှာတောခွေးဆုထဲသို့တိုးတငယ်တို့ကို စေလွတ်တကဲ့သို့တင်တို့ကိုငါစေလွတ်၏ငွေအိတ်လွယ်အိတ်ခြေနင်းတို့ကို မဆောင်ကြနှင့်လမ်း၌တွားစဉ်တွင်အဘဲသူကိုမျှနှုတ်မဆက်ကြနှင့် မြည်သည့်အိမ်သို့ဝင်သောအခါဤအိမ်၌မင်္ဂလာဖြစ်ပါစေသောဟုရှေးဥစွာပြောကြလော့ထိုအိမ်၌မင်္ဂလာသာရှိလျင်တင်တို့မွက်သောမင်္ဂလာသည်တည်လိမ့်မည်သို့မဟုတ်တင်တို့ထံသို့ပြန်လာလိမ့်မည်ထိုအိမ်၌နေ၍အစာအသောက်စီရင်ရာကိုစားတော့ကြလော့အကြောင်းမူကားလှုပ်ဆောင်သောသူသည်အခကိုခံတိုက်ပေ၏ တအိမ်မှတအိမ်သို့လှည့်လည်၍မသွားကြနှင့်အကျင်မြို့သို့တင်တို့ဝင်၍မြို့သားတို့သည် လက်ခံ၏ထိုမြို့၌တင်တို့ရှေ့မှထဲ့သည်များကို စားကြလော့လူနာများကို ချမ်းသာပေးကြလော့ဘုရားသခင်၏နိုင်ငံတော်သည်တင်တို့၌တည်ထောင်သောအချိန်နီးပြီဟု သူတို့အားဟောပြောကြလော့အကျင်မြို့သို့ဝင်၍မြို့သားတို့သည်လက်မခံအံ့ ထိုမြို့၏လမ်းသို့ထွက်ပြီးလျှင်ငါတို့၌ကပ်သောတင်တို့မြို့၏မြေမှုန့်ကိုငါတို့ခါလိုက်၏သို့တော်လည်းဘုရားသခင်၏နိုင်ငံတော်သည်တင်တို့၏အနီးသို့ ရောက်ကြောင်းကိုသိမှတ်ကြဟု သူတို့အားပြောကြလော့ငါဆိုသည်ကားနောက်ဆုံးသောနေ့၌ထိုမြို့သည်တောတို့မြို့ထက်သာ၍ခံရလက်တံအငယ်73မှ20 ။အိုခေါရာဇိန်မြို့၊သင်သည်အမင်္ဂလာရှိ၏။အိုဗက်ဇဲဒမြို့၊သင်သည်အမင်္ဂလာရှိ၏။အကြောင်းမူကား၊သင်တို့တွင် ပြသောတန်ခိုးကိုတုရုမြို့နှင့်ဇိဒုန်မြို့တို့တွင် ပြဘူးလျှင်၊ထိုမြို့တို့သည်ရှေးကာလ၌လျှော်တေအဝတ်ကိုဝတ်၍ပြာထဲမှာထိုင်လျက် နောင်တရကြလိမ့်မည်။တရားဆုံးဖြတ်တော်မူသောအခါသင်တို့သည်တုရုမြို့နှင့်ဇိဒုန်မြို့ထက် သာ၍ခံရကြလတံအိုကပေရနုံမြို့တင်းဒီမိုးကောင်းကင်တိုင်အောင်မြောက်စားခြင်းကိုခံရတော်လဲမရဏနိုင်ငံတိုင်အောင် နှိမ်ချခြင်းကို ခံရလတံတင်တို့၏စကားကိုနားထောင်တော်သူသည်ငါစကားကိုနားထောင်၏တင်တို့ကိုပယ်တော်သူသည်ငါကိုပယ်၏ငါကိုပယ်တော်သူသည်ငါကိုဆေလွတ်တော်မူသောသူကိုပယ်သည်ဟု မိန်တော်မူ၏ ထိုခုနှစ်ကျိတ်သောတပည့်တော်တို့သည်ဝမ်းမြောက်သောစိတ်နှင့်ပြန်လာ၍သခင်ကိုရောဤနာမအားဖြင့်အကျွန်ုပ်တို့သည်နတ်ဆိုးကိုပင်နိုင်ပါသည်ဟုလျှောက်ကြ၏ယေရှုကလည်းစာရန်သည် လျှက်စစ်ကဲ့သို့ကောင်းကင်မှကြသည်ကိုငာမြင်ပြီးသင်တို့သည် မွေကင်းပြီးကောက်တို့ကို နိုင်ရသောအခွင့်နှင့်ရန်သူများကိုနိုင်ရသော အခွင့်တကိုးကိုငါပေး၏ သင်တို့ကိုအဘယ်ဘေးမျှမညှင်းစေရသို့တော်လည်းနတ်ဆိုးကိုနိုင်ရသောကြောင့်သာဝမ်းမြောက်ခြင်းမရှိကြနှင့် သင်တို့၏နာမည်များသည်ကောင်းကင်စင်း၌ဝင်သည်ကိုဝမ်းမြောက်ခြင်းရှိကြလောဟု မိန်တော်မူ၏အငယ်27မှ39ထိုအခါယေရှုသည်ဝမ်းမြောက်တော်မူခြင်းစိတ်ရှိသဖြင့်ကောင်းကင်နှင့်မြေကြီးကိုအစိုးရတော်မူသောအဖာ ကိုယ်တော်သည်ပညာအလိမ္မာနှင့် ပြည့်စုံသောသူတို့အားဤအရာများကို ထိန်ဝှက်ကွယ်ထားလျက်သူငယ်တို့အားဖော်ပြတော်မူသည်ဖြစ်၍ကျေးဇူးတော်ကိုအကျွန်ုပ်ချီးမွမ်းပါ၏ထိုတို့အလိုတော်ရှိသောကြောင့်မှန်ပါ၏အဖာငါခမည်းတော်သည်ခတ်သိမ်းသောအရာတို့ကိုငါ၌အပ်တော်မူပြီးသားတော်ကအဘဲသူဖြစ်သည်ကိုခမည်းတော်မှတပါအဘဲသူမျှမသိ ခမည်းတော်ကားအဘယ်သူဖြစ်တော်မူသည်ကိုသားတော်နှင့်သားတော်သည် လင်းစေလိုသောသူမှတပါအဘယ်သူမျှမသိဟု မိန်တော်မူ၏ထိုအခါတပည့်တော်တို့ကိုလှည့်ကြည့်၍ယခုမြင်သမျှသောအရာတို့ကိုတင်တို့မြင်သောကြောင့်တင်တို့မျက်စိသည်မင်္ဂလာရှိ၏ငါဆိုသည်ကားတင်တို့မြင်ရသောအရာတို့ကိုပရောဖက်များနှင့် ရှင်မြင်းများတို့သည်မြင်ခြင်းငှာ အလိုရှိတော်လဲမမြင်ရကြသင်တို့ကြားရသောအရာတို့ကိုကြားရခြင်းဟာအလိုရှိတော်လဲမကြားရကြဟုတပည့်တော်တို့အားသာ မိန်တော်မူ၏တယံယောခာကျမ်းတတ်တယောက်တီထ၍အရှင်ဖျားထာဝရအသက်ကို အမွေခံရအံ့သောငါအကျွန်ုပ်သည်အဘယ်အမှုကို ပြုရပါမည်နည်းဟု ကိုရောကိုစုံစမ်းနှောက်ယှက်ခြင်းငါမေးလျှောက်တော်ကိုရောက ပညတိကျမ်း၌အဘယ်သို့လာသနည်းသင်သည်အဘယ်သို့ဖတ်သနည်းဟု မေးတော်မူလျင် ထိုသူကသင်၏ဘုရားသခင်သာရဘုရားကိုစိတ်နှလုံးအကျွင့်မဲ့အစွမ်းတတ္တိရှိသမျှဉာဏ်ရှိသမျှနှင့်ချစ်လော့ကိုနှင့်ဆက်ဆိုင်သောသူကို ကိုနှင့်အမျှချစ်လော့ဟု ပြန်လျှောက်လေ၏ကိုရောကလည်းတင်းဤစကားသည်မှန်ပေ၏ထိုတို့ပြုလျင် အသက်ကိုရမည်ဟု မိန်တော်မူ၏ ထိုသူကလည်းအဘယ်သူသည်အကျွန်ုပ်နှင့်စပ်ဆိုင်သောသူ ဖြစ်ပါသနည်းဟုမိမိအပြစ်မရှိဟန်ပြုလိုသောစိတ်နှင့်ယေရှုကိုလျှောက်ပြန်တော်ယေရှုက လူတယောက်သည်ယေရုရှလင်မြို့မှယေရိခေါမြို့သို့တွားရာတွင်တပြားနှင့် တွေ့ကြုံလေ၏တပြားတို့သည် ထိုသူ၏အဝတ်ကိုချွတ်၍နာကျင်စွာ ရိုက်နှက်ပြီးမှတေလူမတက်ရှိသောအခါပြစ်ထား၍တွားကြ၏ ထိုလမ်းသို့ယေဘုဟိတ်တယောက်သည်အမှတ်တမဲ့သွား၍ထိုလူနာကိုမြင်လျှင်လွှဲရှောင်၍သွားလေ၏။ထိုနည်းတူလေဝိလူတယောက်သည်ထိုအရပ်သို့ရောက်သောအခါ၊လာ၍ကြည့်မြင်လျှင် လွှဲရှောင်၍သွားလေ၏။ရှမာရိလူတယောက်သည်ခရီးသွားရာတွင် ထိုလူနာရှိရာသို့ရောက်၍မြင်သောအခါ၊ကရုဏာစိတ်ရှိသည်နှင့် ချဉ်းကပ်၍သူ၏အနာများကိုဆီနှင့်စပျစ်ရည်ထည့်လျက် အဝတ်နှင့်စီးပြီးလျင်မိမိတရိษံပေါ်မှတင်၍ဇေယတစ်ခုသို့ဆောင်သွားပြုစုလေ၏နက်ဖြန်နေ့၌ထွက်သွားသောအခါဒေနာယိနှစ်ပြားကိုထုတ်၍ဇေယရှင်အားပေးလျက်ဤသူကိုကြည့်ရှုပြုစုပါကုံသမျှကိုငါပြန်လာသောအခါဆက်ပေးမည်ဟုဆို၏တင်းသည်အဘယ်သို့ထင်သနည်းထိုသူ၃ယောက်တို့တွင်အဘယ်သူသည် ဓမြလက်သို့ရောက်တော်သူနှင့်ဆက်ဆိုင်တော်သူဖြစ်သည်ဟု ပြန်၍မေးတော်မူလျင်ကျမ်းတက်ကလည်းလူနာကိုတနာတော်သူသည်ဆက်ဆိုင်တော်သူဖြစ်ပါ၏ဟုလျှောက်တော်ယေရှုက သင်သည်တွား၍ထိုနည်းသူပြုလော့ဟု မိန်တော်မူ၏အငယ်38မှ42ယေရှုသည်တပည့်တော်တို့နှင့် ခရီးတွားကြစဉ်ယောဟန်တို့ဝင်တော်မူ၍ မာသအမည်ရှိသော မိမတူသည်မိမိအိမ်၌ကိုရော့ကိုအခံလေ၏ထိုမိမ၌မာရိအမည်ရှိသောညီမတယောက်ရှိ၏ထိုမာရိသည်ယေရှု၏ခြေတော်ရင်း၌ထိုင်၍စကားတော်ကိုနားထောင်လျက်နေ၏မာသမူကားလှုပ်ကြွေးခြင်းအမှုများ၌စိတ်ပူပန်ခြင်းရှိသဖြင့်အထံတော်သို့ချဉ်ကပ်၍သခင်ဂျမ၏ညီမသည် ကျမတယောက်တည်းလှုပ်ကြွေးစေခြင်းဟာကျမကို ပြစ်ထားသည့်အရာကိုလစ်လူသောစိတ်ရှိတော်မူသလောသူသည် ကျမကိုကူညီမိအကြောင်းအမိန့်ရှိတော်မူပါဟုလျှောက်တော်ယေရှုကမာတာမာတာတင်းဒီများစွာသော အမှုတို့၌စိုးရင်၍နှောက်ယှက်ခြင်းကိုခံရ၏လိုသောအရာတစ်ခုတည်းရှိ၏မာရိမူကားကောင်းသောအဖို့ကိုရွေးယူပြီးထိုအဖို့ကို အဘယ်သူမျှမနှုတ်မယူရဟု မိန့်တော်မူ၏။